ကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး9အငယ်1မှ9ငါပေါလုသည်ကျွန်မဟုတ်လူလွတ်ဖြစ်သည်မဟုတ်လောတမန်တော်ဖြစ်သည်မဟုတ်လောငါတို့သခင်ယေရှုခရစ်ကိုမြင်ရပြီမဟုတ်လောတင်တို့သည်သခင်ဖျား၌ငါလုတ်သောအလုတ်ဖြစ်ကြသည်မဟုတ်လောငါသည်အခြားသောသူတို့အားတမန်တော်မဖြစ်တော်လဲတင်တို့အားတမန်တော်အမှန်ဖြစ်၏အကြောင်းမူကားငါသည်တမန်တော်မှန်သည်ဟုတင်တို့သည်တပည့်တော်ဖြစ်သောအဖြစ် ငါကိုတစိ့ခတ်ကြ၏ငါကိုစစ်ဆေးမေးမြန်းသောသူတို့အားငါအပြစ်ဖြေရာစကားဟုမူကားငါတို့သည်စားတောက်ခြင်းအခွင့်မရှိသလိုကေဖနှင့်သခင်ဖျား၏ညီများမှဆက်၍ကျွင်းသောတမန်တော်များကဲ့သို့ငါတို့သည် ဒေသစာရီလှဲ့လေသည်တွင်နှမဖြစ်သောမယားပါစေခြင်းငှာအခွင့်မရှိသလောငါနှင့်ဗာနဘသာ အလုမလုဘဲနေရသောအခွင့်မရှိဟုဆိုရသလောအဘယ်သူသည်ကိုစည်းကိုတုံး၍စစ်မှုကိုထမ်းရသနည်းအဘယ်သူသည်ဥယင်ကိုစိုက်ပျိုး၍အသီးကိုမစားဘဲနေရသနည်းအဘယ်သူသည်တိုးထိန်လုပ်၍တိုးနှုတ်ကိုမတုံးဘဲနေရသနည်းခန်းငယ်ရှင်း၁၄ လောကီဝေါဟာရအားဖြင့်သာဤသို့ငါဆိုသလိုပညာတရားသည်လည်းဤသို့ပင်ဆိုသည်မဟုတ်လောမောရှိဤပညာတိကျမ်းစာ၌လာသည်ကစပန်းနင်းနယ်သောနွားဤနှုတ်ကိုမချုပ်တီးရဟုလာ၏ဘုရားသခင်သည်နွားကိုသာ ပမာဏပြုတော်မူသလိုသို့မဟုတ်ငါတို့ကြောင့်သာဤသို့ ပြညတ်တော်မူသလော လေထွန်သောသူသည်မျောလင့်လျက်ထွန်စေခြင်းခံ၎င်းမျောလင့်လျက်စပားနင်းနယ်သောသူသည်မျောလင့်သည့်အတိုင်းရစေခြင်းခံ၎င်းငါတို့ကြောင့်သာဤသို့ကျမ်းစာလာ၏ငါတို့သည်တင်တို့၌ဓမ္မမျိုးစေ့ကို စိုက်ပြီးမှတင်တို့ဤလောကီအသီးကိုသုံးဆောင်လင်ကျေးဇူးကြီးမိလောအခြားသောသူတို့သည် သင်တို့ထံမှထိုအခွင့်ကိုရလျင်ငါတို့သည်တာ၍ရတတ်သည်မဟုတ်လောသို့တော်လည်းထိုအခွင့်ကိုငါတို့သည်မသုံးဘဲခရစ်တော်ဤဧဝံဂေလိတရားကို စီးတားခြင်းအကြောင်းမရှိစေခြင်းငှာ အရာရာ၌တီးခံကြ၏ဓမ္မကိစ္စအမှုကိုဆောင်ရွက်သောသူတို့သည်ဗိမာန်တော်ကိုအမိပြု၍စားရသည်ကို၎င်းရစ်ပူဇော်ခြင်းအမှုကိုဆောင်ရွက်သောသူတို့သည်ရစ်ပလင်နှင့်ဆက်ဆံ၍စားရသည်ကို၎င်းတင်တို့မတိကြသလိုထိုနည်းတူဧဝံဂေလိတရားကို ဟောသောသူတို့သည်ဧဝံဂေလိတရားကိုအမိပြု၍အသက်မွေးရမည်အကြောင်းသခင်ဖျား၏ပြညတ်တော်မူချက်ရှိ၏အငယ်၅မှ၁၈ ။သို့သော်လည်းထိုအခွင့်ကိုငါသည်အလျှင်းမသုံး၊သင်တို့သည်ငါ့အားထိုသို့ပြုစေခြင်းငှါဤစကားကိုငါရေးသည်မဟုတ်။အကြောင်းမူကား၊ငါဝါကြွားခြင်းအခွင့်ကိုသူတပါးဖျက်ဆီးသည်ထက်ငါသေသော်သာ၍ကောင်း၏။ငါသည်ဧဝံဂေလိတရားကိုဟောရုံပြုလျှင်ဝါကြွားခြင်းအကြောင်းမရှိသေး။အဘယ်ကြောင့်နည်းဟူမူကား၊မဟောဘဲမနေနိုင်။မဟောဘဲနေလျှင်အမင်္ဂလာရှိ၏။သို့ဖြစ်၍အမှုတော်ကိုအလိုအလျောက်ဆောင်ရွက်လျှင်အကျိုးရှိ၏ ကိုယ်အလိုကိုညှင်းဆန်၍ဆောင်ရွက်လျင် အရာတော်၌ခန့်ထားသောသူဖြစ်၏တို့ဖြစ်၍ငါ၏အကျိုးအဘယ်သို့နည်းဟုမူကားဧဝံဂေလိတရားကိုဟောသောအခါဟောခြင်းနှင့်ဆက်ဆိုင်သောအခွင့်ကိုမသုံးဘဲလျက်ခရစ်တော်၏အင်္ဂလိတရားကိုနာသောသူတို့သည်အဘယ်စရိတ်ကိုမျှမကုံဘဲနေစေခြင်းဟံပြုလျင်ငါ၌အကျိုးရှိ၏အငယ်၁၉မှ23 ငါသည်အဘယ်သူ၏ကျွန်မဖြစ်တော်လဲတာ၍များသော သူတို့ကိုရခြင်းအလိုငါလူတကာတို့၏ကျွန်ခံရ၏ယူဒလူတို့ကိုရခြင်းအလိုငါယူဒလူတို့၌ယူဒလူကဲ့သို့ဖြစ်၏ပညာတရားကို ကိုယ်တိုင်မစည်းကပ်တော်လဲပညာတရားကိုစည်းကပ်တော်သူတို့ကိုရခြင်းအလိုငါပညာတရားကိုစည်းကပ်တော်သူတို့၌ပညာတရားကိုကျင့်တော်သူကဲ့သို့ဖြစ်၏ဘုရားသခင်ရှေ့တော်၌တရားမဲ့မဏီခရစ်တော်၏တရားကိုကျင့်တော်သူဖြစ်တော်လဲ ပညာတရားမဲ့သောသူတို့ကိုရခြင်းအလို့ငှာပညာတရားမဲ့သောသူတို့၌ပညာတရားမဲ့သောသူကဲ့သို့ဖြစ်၏အာနေသောသူတို့ကိုရခြင်းအလို့ငှာအာနေသောသူတို့၌အာနေသောသူကဲ့သို့ဖြစ်၏အချို့သောသူတို့ကိုဇုံတစ်ခုသော အမှုအရာအဖြစ်ကဲတင်ခြင်းအလို့ငှာခတ်သိမ်းသောသူတို့၌ခတ်သိမ်းသောအရာဖြစ်၏တင်တို့နှင့်အတူအေဝံလိတရားကိုဆက်ဆံခြင်းအလို့ငှာအေဝံလိတရားကြောင့်ထိုတို့ငါပြုလေရှိ၏ အငယ်24မှ29မြေတလင်း၌ပြန်၍ပြေးကြသော သူအပေါင်းတို့သည် ပြန်၍ပြေးကြတော်လဲတယောက်ထီးသာလျင်စုကိုရသည်ဟုတင်တို့မတိကြသလော စုကိုရမည်အကြောင်းပြေးကြလော့ပွဲ၌ပြန်၍အချင်းချင်းတိုက်တော်သူမိဒီကအရာရာ၌တက်မဲ့ခြင်းကို ချုပ်တီးတတ်၏ထိုသူတို့သည်ညှိုးနှံပျက်စီးတတ်သော န်းဦးရစ်ကိုရခြင်းအလိုငှာပြုကြ၏။ငါတို့မူကားမညှိုးနွမ်းမပျက်စီးနိုင်သောပန်းဦးရစ်ကိုရခြင်းအလိုငှာပြုကြ၏။ထိုကြောင့်ငါပြေးသောအခါအမှတ်တမဲ့ပြေးသည်မဟုတ်။လက်ပွေတတ်သောအခါ အာကာသကောင်းကင်ကိုသာ ထိုး၍တတ်သည်မဟုတ်။သူတစ်ပါးကိုဆုံးမပြီးမှကိုယ်တိုင်ရှုံးသောသူမဖြစ်ရမည်အကြောင်းကိုကိုထိုး၍နှိပ်စက်လေရှိ၏